နာမေကမထာနာမေဗန္ဒေဗန္ဒေဒေထာသေထသန္တာရာသန္တာရာဝိတာဒုက္ခတောဝိတာဒုက္ခတောမောဇနာထာယမောဇနာထာယဒုတိယံပိ ဒုတိယံပိကမထာနာမေကမထာနာမေဗန္တိဗန္တိဒေထာဒေထာနန္တာရာတန္တာရာဝိတာဒုက္ခတောဝိတာဒုက္ခတောမောဇနာထာယမောဇနာထာယတတိယံပိ တတိယံပိကမထာနာမေကမထာနာမေဗန္တိဗန္တိဒေထာဒေထာသန္တာရာသန္တာရာဝိတာဒုက္ခတောဝိတာဒုက္ခတော မောဇနာထာယမောဇနာထာယဤခန္ဓာကိုဤခန္ဓာကိုမြတ်ဖုံးမောမြတ်ဖုံးမောဤညောလူရမာဤဖျာជីညိုလူတံပါဤဖျာတရားမှယေတရားမယေတထိုင်တွင်တထိုင်တွင် အနှင်းပူဇော်ပါဤဖရာအနှင်းပူဇော်ပါဤဖရာဆရာသမားဆရာသမားအရိယာများကိုအရိယာများကိုယမမိသမျှယမမိသမျှကောင်းပန်သာကောင်းပန်သာ ပွန်ချကြောပါဤဖျာဝန်ချကြောပါဤဖျာငါပြုသမျှငါပြုသမျှကာလထောတော်ညာလထောတော်ဤကုသိုလ်သည်ဤကုသိုလ်သည်မဖို့နိဗ္ဗာန်မဖို့နိဗ္ဗာန်ရောက်လွယ်ရန်ရောက်လွယ်ရန်အမြန်ကျေးဇူးပြုပါစေတည်း အမြန်ကျေးဇူးပြုပါစေတည်းအတ္တလောကတတ္တလောကရှိသမျှအားရှိသမျှအားဒါနာသီလဒါနာသီလညာလပေါင်းစုညာလပေါင်းစုဤကောင်းမှုကိုဤကောင်းမှုကိုသာဓုခေါ်စေသာဓုခေါ်စေသင်္ဃဝေတိ သေငှဝေသည်မသွေမုတ်ချရစေတည်းမသွေမုတ်ချရစေတည်းငါနှင့်ဒူစွာငါနှင့်ဒူစွာမြာတတဝါတို့မြာတတဝါတို့ချမ်းသာဒုက္ခချမ်းသာဒုက္ခလိုတိုင်းရ၍လိုတိုင်းရ၍ဒုက္ခယံပေဒုက္ခယံပေကင်းစင်ဝေ ကင်းစင်ဝေးငြိမ်းအေးရွှင်လန်းကြပါစေတည်းငြိမ်းအေးရွှင်လန်းကြပါစေတည်းသေခြင်းကိုဆောင်သေခြင်းကိုဆောင်ဤကိုကောင်သည်ဤကိုကောင်သည်မရှောင်ညာနေမရှောင်ညာနေသေခြင်းစေသောသေခြင်းစေသော သေလေဓမ္မတာသေလေဓမ္မတာအာမနာအာမနာဉာဏ်စွာတရားရှာမပါရကဉာဏ်စွာတရားရှာမပါတကဉာဏ်စွာတရားရှုမပါတကဉာဏ်စွာတရားရှုမပါတကသာဓုသာဓုသာဓု ယနေ့သစ္စာပိစကကမ္မထံကျွန်တော်၃ခုမြောက်ရှိပါတယ်၃ခုမြောက်အပိုင်းမှာ ဤကရဘက်ကအသာအကျော်အယိုရိုးရင်းခြင်းဒီအညို့အဲဒီဟာပြီးသွားပြီအခုနှလုံးအသက်အမြည်အဖြင်းအဆုပ်နှလုံးရဲ့အသက်ရဲ့အမြည်ရဲ့အဖြင်းရဲ့အဆုပ်အဲဒီအဲဒီ၅ခုအဲဒီ၅ခုတောက်စု အသေးဆိုတာဟရယတားမြက်နှစ်ခုအလယ်မှာတဲ့ကိုအတွင်းရင်အချိုက်အညှို့နှစ်ခုအကြားမှာတွယ်လျာဥဆောက်တည်သောပညာရှိအားစင်ငယ်ပွင့်သောပညာမဲ့အားငုံသောနော်အပေါ်ဘက်ကိုခွာ၍ပြစ်အပ်သော ဘရုံမာကြာငုံတမျှအပကပြေပြစ်တန်ရှင်းအတွင်းကသဘောခါဥတဖွဲအလယ်၌ပုံညက်စေဆံလောက်သောတွင်း၌စရိုက်နှင့်အညီနေမြန်သောယာကဒေါသမီညာဒေါသမေညာတာဆေယီမောဟတက်ကပဲပြုတ်ဤ ဝါဒီတရာပညာပြုတ်ပြက်ဇောတာမြတ်တွင်အယောင်ထင်သော မနောဓာမနောဝိညာဏဓာစိတ်စေတသိက်တို့မိယာဟရိယဝုထုယုတ်ဒီဟုသော တလက်ဖက်မြလောက်သောနှလုံးသွေးရှိသောနှလုံးဒီ၎င်းတဲ့ဒါကနှလုံးဘူးအိမ်နော်သားမြက်နှစ်ခုအဲ့အညှို့နှစ်ခုရဲ့အကြားမှာ တွဲလျာအောက်မှာဇောက်ထိုးရှိနေတယ်တဲ့နော်ပညာရှိတော့ကြတော့အဲ့ဒီပွင့်တဲ့ဟာကပို့ပြီးတော့နည်းနည်းစင်းငယ်ပို့ပြီးတော့ပွင့်နေပညာမဲ့တဲ့ပုံကိုယ်တွေကြတော့နည်းနည်းပညာအားနဲ့ငုံနေအဲ့ဒီမှာအပေါ်ဘက်ကို ခွာပြီးပြစ်မယ်ဆိုရင်သူကဘရမကြာငုံလိုပဲเนาะတခါဘရမကြာငုံလိုမြအဲ့ဒါရှိတယ်အပြင်ကတော့ အဲ့ဒီဘရောမာကြာကုန်လို့ပြည့်ဖြစ်ပြီမဲ့အတွင်းထဲမှာကျတော့သဘောခါဥလိုပဲအတွင်းထဲကျတော့သဘောခါဥဆိုရှုပ်ပွားအတွင်းထဲမှာကျတော့သဘောခါဥတဖွဲ အလယ်၌ပုံညစေဆံလောက်တော့တွင်းမှာအဲ့ဒီမှာ ပုံညစေလောက်တွင်းလေအဲ့ဒီတွင်းထဲမှာသွေးပြင်ရှိတယ်အဲ့ဒီသွေးမှာစရိုက်နဲ့အညီသွေးတွေဟာ ပြောင်းတာအဲ့ဒီ နှလုံးအိမ်ထဲမှာရှိနေတဲ့အဲ့ဒီတွေးကနော်စရိုက်နဲ့အညီနေမြန်းယာကတဲ့ကိလေသာယာကစိတ်ဖြစ်တဲ့အခါကျအဲ့တွေးတွေကหนีရဲသွားတယ်ဒေါသမညာတဲ့ဒေါသဖြစ်တဲ့အခါကျတော့အဲ့ဒီတွေးတွေကမဲ့ချိတ်သွားတာအဲ့ဒီတွေးကနေမှစိတ်တဇဝါယောအဲ့မှာတွန်းကမှုတွေနဲ့ စိတ်ကြောင့်ဖြစ်တဲ့ဝါယောဓာတ်တွေရဲ့တွန်းကန်မှုကြောင့်နေရဲသွားတဲ့သွေးတွေညိုမဲသွားတဲ့သွေးတွေအဲ့ဓာတွေကဒေါသဖြစ်ရင်ဖြစ်တဲ့ပုံွယ်မျက်နှာရိပ်မှာသွားထင်တယ်လေသူကတရားမို့သူ့ရဲ့စရိုက်အလိုက်အဲ့ဒါသူကသွေးတွေကပြောင်းတာຢာကအာကြည်ရင်ညီမြန်းလာတယ်ဒေါသအာကြည်အဲ့သွေးတွေကမဲလာတယ်နော် ဒေါသမြင်ညာတားဆေးရီမောဟတဲ့အသားတွေဆေးတဲ့အရီမျိုးအရီမျိုးညစ်ပုတ်ပုတ်နဲ့အဲ့ဒါမျိုးဆိုရင်မောဟရီအာကြီးအဲ့လိုအယောင်ဖြစ်နေတာတက်ကပဲပြုတ်ရီဆိုတော့ဝိတက်အာကြီးတဲ့ပုဂ္ဂိုလ်ကျတော့အယောင်ကပဲပြုတ်ရီရဲ့အယောင်မျိုးတဲ့ဝါဒီတရာတဲ့တရာတရားအကောင်းတဲ့ပုဂ္ဂိုလ်ရဲ့သွေးရောင်ကျတော့အဝါရောင်ပြောင်းနေတဲ့ပညာပြိုးဖြက် ဇောတာမြတ်တွင်အယောင်ထင်သောတဲ့ပညာပြိုးပြက်ပညာဉာဏ်တွေဖြစ်လာတဲ့အခါကျတော့တခါတည်းဗြဟ္မများရဲ့အသွင်မျိုးအယောင်တွေကတောက်လာတယ်ကြည်လင်ပြီးတော့တောက်ပလာနော်အဲ့ဒါမျိုးတောက်ပလာပါတယ်တဲ့ဒါကမနောဓာမနောဝိညာဏဓာစိတ်စေတသိက်တို့မှီရမနောဓာနဲ့မနောဝိညာဏဓာဆိုတဲ့အဲ့ဒီစိတ်စေတသိက်တို့ရဲ့ မိယာဖြစ်တဲ့ဟရိယဝုထုယုတ်ဒီဟုသောတဲ့အဲ့ဒါနှလုံးသွေးအိမ်နော်လက်ဖက်မြသောဟိုလက်တဆွမ်းလို့လည်းခေါ်တာပေါ့နော်လက်တဆွမ်းအဲ့လိုလည်းသုံးတယ်စားတော့အဲ့ဒီတော့ရှိတဲ့နှလုံးသွေးအဲ့ဒီနေရာမှာတည်နေတယ်အဲ့ဒါနှလုံးဘူးအိမ်ရဲ့နေရာဌာနကိုပြတာနှလုံးအသေးတဲ့အသေးကိုယကနံ သားမြတ်နှစ်ခုတို့၏အလယ်၌လက်ရာနံပါးကိုမှီလျက်ကတိရွတ်နှင့်တန်တန်တူတယ်ဖြော့တော့သောဏီသောအဆင်းရှိသောပညာရှိအားငယ်သည်ဖြစ်၍နှစ်ခုသုံးခုပညာမဲ့အားကြီးသည်ဖြစ်၍တစ်ခုတည်းသောအသေးသည်၎င်းနော်ဖြော့တော့သောဏီသောအဆင်းရှိတယ်တဲ့နော်အဲ့ဒီအသေးတဲ့နော်အသေးအသေး အဲ့ဒါနောက်ပြီးတော့အသေးရဲ့အမြင့်ကီလိုမီတာဖြူသောအဆင်းရှိသော အသားတရစ်ကိုရစ်သောအဝတ်ကဲ့သို့အညို့နှလုံးကို ဖုံး၍တည်သောအမြင့်တဲ့ကိုယ်လုံး၌အရေဤအောက်မှတည်သောအမြင့်အပြင်နှစ်ပါးသောအမြင့်သည်၎င်းခန္ဓာကိုယ်ထဲမှာရှိနေတဲ့ဖြူသောအဆင်းရှိတယ် အသားတည်းကိုရစ်သောအဝတ်ကဲ့သို့အညို့နှလုံးကိုဖုံး၍တည်သောအညို့နှလုံးတွေကိုဖုံးပြီးတည်နေတဲ့အမြေးအဲ့ဒီအမြေးဒီတဲ့ကိုအလုံး၌အရေဤအောက်မှာတည်သောအမြေးတဲ့အဲ့ဒီအမြေးတွေကိုဒါရှုရမယ်နောက်ပြီးတော့နှလုံးအသက်အမြေးအဖြင်းတဲ့အဖြင်းကြောင့်ပိဟကနှလုံးဤလဝဲနဘာ၌မိလျက် လူခုနလက်ခုနတစ်ခမ်းမြနွားလျာပြားတန်တန်ညိုသောအဆင်းရှိသောဝမ်းလျော့တရရွတ်ဟုဆိုအပ်သောအသားဖြင့်၎င်းနော်လက်ခုနတစ်ခမ်းမြနွားရှာပြားတန်တန် ရှိတယ်နော်အပြင်အဆုပ် အညွတ်နှလုံးကို ပပနာအညွတ်နှလုံးကို ဖုံး၍တီးလျက်မုံရှက်ပြတ်တန်တန်ဤသောဆင်းရှိသော32ခုသော အသားလွှာဒီဟုသော ကာလအုံဆောင်ထဟုဆိုအပ်သောကလအုံဆောင်ထဟုဆိုအပ်သော အဆုတ်၎င်းနော်သူအသားလွှာ32ခုသော အသားလွှာဒီဟုသောအဲ့ဒါတွေ ထထထထထထူးနေလို့ပြောရမှာနော်အဲ့တော့အဲ့ဒီ၅မျိုးနှလုံးအသေးအမြေအဖြစ်အစုပ်နှလုံးရဲ့အသေးရဲ့အမြေရဲ့အဖြစ်ရဲ့အစုပ်ရဲ့အဲ့ဒီတရားတွေကိုဦးဇင်းတို့ရဲ့တရားဓမ္မတို့ရဲ့တန်တမ်းမှာဒါတွေရှိနေတာဟာဩတကယ်တမ်းတော့ဒါ သာသနာတော်ထဲမှာမြတ်စွာဘုရားဟောလို့တာသိရတဲ့ဒီတရားတွေဒီတရားတွေကိုဦးဇင်းတို့ကသေချာဆင်ញင်ရမယ်သုံးသပ်ရမယ်ဒါရှေးဟောင်းရှေးယောဦးဇင်းတို့စာပေဒီထဲမှာဆိုရင်ခုသာသနာတော်မှာသင်္ကန်းဝတ်ပြီးဆိုရင်ငယ်ငယ်လေးကလေးကလေးတန်းကျက်ရတာဒါရှေးရဆရာတော်ဒီအစဉ်ဆက်ဒီဟာကြီးကို ပွားဖို့ဒါလည်း ကေတာလောမနခဒန္တာတေသောမသနာတုအတ္တိအတ္တိမိဇံဝကံဆိုပြီးတော့တခါတည်းပါဠိကိုရအောင်ငယ်ငယ်လေးကလေးကလေးကြက်ခိုင်းတာဆရာသမားတွေကကြက်ခိုင်းပြီးမှဒီကမ္မထာကြီးဒီကိုဒါပေးကြတယ်ဒီဟိုခေတ်မှာလည်းပဲအဲ့လိုပဲဒါအာနိဂရီတဘုံနှစ်ဘုံဆောင်ထားတဲ့ပုံကိုယ်တွေတောင်းမှတရားပြတဲ့ဆရာတော်ကြီးတွေထံသွားပြီဆိုရင်အဲတရားပြတဲ့ဆရာတော်ကြီးတွေကအခုဒီဟာဒီကမ္မထာသူတို့ ပေးမယ်ဆိုလို့ရှိရင်တေချာအကုန်ကြက်ခိုင်းတာအကုန်လို့အဲ့ဒီ32ကုဋ္ဌာသားကိုအနုလုံပတိလုံအကုန်ရအောင်ပြန်ကြက်ကြက်ဆိုပြီးမှအဲ့ဒါဒီကမ္မထံကိုပေးတာအဲ့ဒီလိုပေးလို့ညာမလိုက်နိုင်တဲ့လူကျတော့တစ္ဆပစ္စကကမ္မထံဆိုပထမဆုံး၅ခုကိုပေးတာအဲ့ဒါပထမဦးဆုံး၅ခုအခုကေတာလောမနခဒန္တာတစ္ဆောအဲ့ဒီဟာလေး၅ခုကိုပေးပြီးတော့မှသူတို့ကိုအဲ့ဒါတွေကိုနော်ကျော် ရှုခိုင်းတာရှုခိုင်းတဲ့အခါရောက်တော့ခုပြောသလိုပဲတချို့တလေဆိုတစ္ဆပစ္စကကမ္မထံအဲ့ဒါလေးရှုရင်းနဲ့ပဲတခါတဲ့ကောင်းရိပ်ဆန်ချရင်းနဲ့ကိုအဲ့ဒါတရားသူတွေရကုန်တာနော်တရားသူတွေရကုန်တာအဲ့ကြောင့်မို့ဒါမာတိက မာတာကြီးရဟန်းတော်ဘာ60ရောက်လာတယ်ရဟန်းတော်ဘာ60ရောက်တော့မြတ်စွာဘုရားဘာကမ္မထံပြီးဒီကမ္မထံပဲပြီးလိုက်တယ်အဲဒီ32ခုထာတာကို အပြင်းအမြန်အလှန်လှန်တာမင်းတို့သုံးသပ်ဆင်ញင်ရှုမှတ်ပွားများပြီးတော့မဖို့နိဗ္ဗာန်ရောက်သည့်တိုင်အောင်ရှုကြတော့ဆိုပြီးမြတ်စွာဘုရားအဲ့လိုပဲပေးလိုက်တာအဲ့ဒီကမ္မထာကြီးကိုဒါရှုကြရင်းနဲ့မာတိကမာတာကြီးကလည်းသူကလည်းဒီကမ္မထာနေလိုက်ရှုရင်းနဲ့သူကပါရမီရှိတော့ဒီပေါ်မှာတမာတိတွေရသွားပြီးတော့မာတိကမာတာကြီးကအနာဂံအရင်ဆုံးတည်တာယဟန်တော်တွေကနောက်မှတည်တာ ဒီကမ္မထံ32ခုထာတာကမ္မထံနော်အဲ့ဒါကိုကာယကတာတတိလို့လည်းခေါ်တယ်ဒီဟာကိုခေါ်တဲ့ကမ္မထံကိုပဲနေမနာညမနာပွားရင်းတယ်ဩငါတရားပေးတဲ့ယဟန်တော်တွေဘယ်ဆင့်ရောက်ပြီလဲဆိုတော့ပုထုဇဉ်တွေပဲရှိသေးဩဘာဖြစ်လို့ပါလဲဩဟိုဟာလေးမပြည့်လိုအပ်ဒီဟာလိုအပ်ခက်ခဲလေးတွေရှိနေလို့အဲ့ဒီလိုအပ်တဲ့ဟာလေးတွေဖြည့်ပေးဆရာတော်တွေတမတော်တွေကလည်းတရားကျင့် ဝါလဲကျွတ်ရောအကုန်လုံးယဟန္တာတွေဖြစ်အဲ့ဒါဓမ္မကြီးကျေသူကြီးလိုက်တာဓမ္မကြီးဒီလိုဟောလုခက်လို့အဲ့ဒါသူတို့ချမ်းချမ်းသာသာတရားသူတွေရခဲ့တယ်မြတ်စွာဘုရားပြန်လျှောက်ပြသူတို့နော်အဲ့ဒါကြောင့်မို့ဒီကမ္မထမ်းကြီးကို ရှေ့ရဆရာတော်ဘုရားကြီးတွေအမြဲတမ်းလက်သုံးတရားပါဒီကမ္မထမ်းကြီးကိုဒါမိမိတို့ရဲ့ဉာဏ်မှာဒါခုဥစဉ် သုံးချိန်မြောက်ရှိပြီဆမင်းမွေညင်လက်သက်ခြေတဲ့သွားအရေးဆိုတဲ့ပထမတစ်ဆင့်နဲ့ပြီးခဲ့ပြီအသာအကြောအယိုးရိုးရင်းချီသည်အညွတ်ပြီးခဲ့တဲ့အခေါက်ကလည်းအဲ့ဒါရှုခဲ့ပြီနှလုံးအသက်အမြည်အဖြင်းအဆုပ်ဒါဒီ၅ခုကိုဒီနေ့လက်တွေ့ပွားမယ်တေချာစာလေးနဲ့လည်းမှတ်ထားပါအနုလုံးပတိလုံးအဲ့ဒါလေးတွေကိုကိုပွားမယ်ဆိုလို့ရှိရင်တေသေးချာချာပြန်ပြန်ပြီးတော့ နှလုံးသွင်းပြီးတော့ပွားများတတ်အောင်နော်အဲ့ဒါမျိုးလေးတွေပွားများတတ်အောင်ဦးဇင်းတို့တရားတော်မတွေကြိုးစားပါမယ်နော်သာသနာတော်နဲ့တွေ့တဲ့အခါမှာဘာဝိတာဘဟုတိကတာဆိုတာပွားတဲ့အပိုင်းကိုတရားတော်မတွေအခုခကြီးအားနည်းလာလို့ဦးဇင်းအခုဒီဟာကိုပွားသိချင်တာပါနော်ဘာလို့လဲဆိုတော့ဒီခန္ဓာကိုယ်ကြီးကို အရှိအမှန်တွေကိုဒီဟာတွေဟာအမှန်တရားတွေပဲယွန်တရားဆက်စုပ်ွယ်ရှိတဲ့ဟာတွေကို တေချာနှလုံးသွင်းဆင်ញင်းနေရင်ဒကာဒကမတွေရဲ့တန်တာမှာကိလေသာတဏှာယာကတွေကနဲ့နဲ့နဲ့နဲ့သွားတာပါပါပါပါသွားတာတက်တန်းတရားတန်းအောက်မှာလူဖြစ်ရတဲ့ပုံကိုယ်တွေဟာလောဘအာကြီးတယ်ဒေါသအာကြီးတယ်မောဟအာကြီးတယ်ကိလေသာတဏှာယာကတွေတောင်းညံ့ကြတယ်အဲ့တော့ဒီကိလေသာတဏှာယာကတွေတောင်းညံ့တဲ့စိတ်တွေကို နိုင်နှင်းဖို့ဆိုတာကဒီလိုရှုမှ နိုင်နှင်းတာအကြိမ်ကြိမ်ပွားနေရ ပွားနေတဲ့အခါကျတော့ကိုယ်ခန္ဓာကိုယ်ကြီးကိုခုပြောသလိုပဲယွန်တရားကြီးဆက်ဆုပ်စရာကြီးရှင်သာတိပုတ္တရာမထေရမြတ်ပြောသလိုခွေးသေးကောင်းကြီးလေပင်ဆွဲထားရသလိုမြင်တဲ့အခါကျတော့တဏှာယာကနဲ့သူတစ်ပါးတွေလည်းမတက်မတော့ဘူးမနှစ်သက်တော့ဘူးတဲ့သူတစ်ပါးတွေရဲ့အပေါ်မှာလေနော်အဲ့တော့ဘာလို့လဲကိလေသာနဲတယ်ကိလေသာ အလွတ်အလွတ်မခံရရင် စိတ်ဟာငြိမ်းအေးတာပ အခုကိလေသာတွေနဲ့နေနေတာလောဘတွေနဲ့နေနေတာဒေါသတွေနဲ့နေနေတာမောဟတွေနဲ့နေနေတာအဲ့ဒီလောဘဒေါသမောဟရှိရင် ရှိတာနဲ့အမျှပူတာဘာလို့လဲဆိုအဲ့ဒါကိုမြတ်စွာဘုရားက လောဘမီဒေါသမီမောဟမီမာနမီဆိုမီလို့ဟောတာပူလွန်းလို့တတ္တဝါတွေမှာဒီတဏှာယာကကိလေသာတွေနှိပ်စက်ခြင်းခံပြီးတော့ပဲ ကိုဘူလောင်လောင်နဲ့နေနေတာငရုတ်သီးတဲ့နေတဲ့ပိုးဟာတခါတည်းငရုတ်သီးရဲ့ပူမှန်သူသူကဒီထဲမှာနေဒီထဲစားတော့မသိတယ်လို့ပဲတတ္တဝါတွေကလည်းဒီလောဘတွေနဲ့နေနေတာဒေါသတွေနဲ့နေတာမောဟတွေနဲ့နေနေတာနေနေတဲ့အခါကျတော့ဒီရဲ့အပူတွေမသိဘူးတရားတွေအထုတ်ပြီးငြိမ်းအေးနေတဲ့ပုံကိုတယောက်ကနော် ကိုယ့်ရဲ့စိတ်မှာဒေါသလေးဖြစ်လိုက်ပြီဆိုတာနဲ့ဖြန်းဆိုတခါတည်းပူလောင်သွားတာအဲ့ဒီကြမှာဩဒေါသဆိုတဲပြီးတော့ပြင်းထန်ပါလားပူလောင်လိုက်တာဆိုကိုယ်တိုင်သိတာတော့ဒီမီးတွေလောင်ခန်းနေရတာကိုမီးကိုငြိမ့်ငြိမ့်ငြိမ့်ဘာလို့ရမလဲအခုဒီကမ္မထမ်းတွေပွားနေရမယ်အကြိမ်ကြိမ်ပွားနေရတယ်အဲ့တော့တဏှာယာကကိလေသာမီးဟာဘလို့မှသူက လောင်ခွင့်မရတော့ဘူးတဏှာယာကကိလေသာမီးဟာကိုယ့်ရဲ့စိတ်တဏှာမှာဒီတတိနဲ့ကပ်ပြီးတော့ရှုမှတ်ဆင်ញင်တဲ့ယွန်လျာဆက်ဆုပ်စရာ အပိုင်းတွေကိုဆင်ញင်ပွားများနေသည့်အတွက်အဲ့ဒီတဏှာယာကမီးဟာဘလို့မှတောက်ခွင့်မရဘူးအဲ့ဒီတဏှာယာကမိတွေတောက်ခွင့်မရတဲ့အချိန်ဟာ ချမ်းသာတဲ့အချိန်ပဲငြိမ်းအေးတဲ့အချိန်ပဲအဲ့တော့ကိုယ့်ရဲ့စိတ်တဏှာမှာ ဒီယာဂာမီးတွေကိုငိမ့်ညင်ပါတယ်အေးညင်ပါတယ်ဆိုလို့ကတော့မပွားများပဲနဲ့မရဘူးအဲ့ဒါကြောင့်မို့အကြိမ်ကြိမ်ပွားရမယ်ဘလောက်ထိပွားရမလဲပါရမီအလျောက်ပဲကိုကအတိတ်ကပါရမီအားကောင်းရင်ခဏနဲ့ရမှာပဲအတိတ်ကပါရမီအားနည်းရင် အကြာကြီးပွားရမှာပါပဲပါရမီအလျောက်ပဲသူကသူ့အနဲ့သူဖြစ်သွားကြမှာအဲ့ဒါကြောင့်မို့ဦးဇင်းတို့တရားတော်မတွေအခုဒီကမ္မထာနေဟာဒါ ရားရှင်တွေရဲ့ဒါတန်ဃာတော်တွေပေးနေတဲ့လက်သုံးကမ္မထန်တွေဖြစ်တယ်ကိုယ့်ရဲ့စိတ်မှာအော်ငါတို့ရဲ့စိတ်မှာကိန်းနေတဲ့ဒီကိလေသာတဏှာယာကတွေဒါနိုင်နှင်းဖို့ရာအတွက်ဒါမဟာဩတရဆေတော်မြတ်ကြီးပဲဒီဆေတော်မြတ်ကြီးကိုဘုရားဖျားရှင်ကိုတော်မြတ်ကြီးပေးလို့သာလျင်ဦးဇင်းတို့ကသိရတယ်အဲ့လိုမှမဟုတ်ရင်ဘယ်သိမလဲဒီတဏှာရာဂကိလေသာနှိမ့်ဆက်ခံရလို့ တတ္တဝါတွေဟာတခါတည်းတတ်မှုလဲလောက်ကြတယ်ခိုးမှုလဲလောက်ကြတယ်အဲသူတော်ဘာသားများကျွလွန်မှုတွေလဲလောက်ကြတယ်လိန်နာတွေလဲလောက်ကြတယ်မူယူတောက်စားတာတွေလဲလောက်ကြတယ်ဒီຢာကကိုအကြောင်းပြုပြီးတော့ဖြစ်နေကြတာနော်ကိုလိုချင်တာမရလို့တခါတည်းမူပြီးတော့တခါတည်းစိတ်ညစ်လို့ဘောအရက်တောက်တဲ့လူနဲ့အာမကျင်တဲ့လူသွားတတ်ရတာနဲ့သူများပစ္စည်းဝင်ခိုးရတာနဲ့အဲသူတော်ဘာသားများဒီတဏှာယာကကိလေသာကိုမနိုင်လို့သူတော်ဘာသားများကျွလွန်ရတာနဲ့ ဒီမကောင်းမှုအကုသို့ဒုစရိုက်ကြီးတွေလုံမိတာဟာမိမိရဲ့စိတ်တန်တန်မှာကိလေသာတဏှာယာကကို မနိုင်နှင်းလို့တတ္တဝါတွေဟာဒုက္ခဘုံဘုံခံရတဲ့တန်တရာကြီးထဲမှာအကျဉ်းချင်းပြေးလွှားနေရတယ်အဲ့တော့ဒီတရားတွေကိုကိုယ့်ရဲ့တဏ္ဍာကနေမှပယ်ရှားနိုင်အောင်ကြိုးစားရင်ကြိုးစားသလောက်အဲ့ဒီပုဂ္ဂိုလ်ရဲ့တဏ္ဍာမှာညည်အေးမှုဆိုတာရမှာပဲမကြိုးစားရင် မရဘူးမပွားများထိုင်မရဘူးကိလေသာတဏှာယာခတွေတာမန်လူတွေမပြောနဲ့တရားပြနေတဲ့ဆရာတော်တွေတမတော်တွေချော့လေလူထွက်သွားကြတယ်ဘာကြောင့်လဲဒီတရားတွေအဲ့ဒါမပွားလို့မပွားတဲ့အခါရောက်တော့ဟော အပုတ်ကောင်လို့မမြင်ဘူးအဲ့ဒီအယုတ်ဆောင်ထားတဲ့အပုတ်ကောင်ကိုသူ့ဘကို အတုပကိုတုပလို့သွားထင်တာတင့်တယ်တယ်လို့ထင်တော့တင့်တယ်တယ်ဆိုတဲ့နမိတ်တွေအာယုန်တွေယူပြီးယူတော့အဲ့မကိလေသာတွေနှိမ့်ဆက်ခံရကိလေသာတွေနှိမ့်ဆက်ခံရတော့အဲ့ဒီဘုန်းကြီးတွေအဲဟောလူထွက်ကြတယ်တချို့တလေနာမည်တွေပြက်ကြတယ်ဖြစ်ကုန်ကြတယ်ဘာကြောင့်လဲဆိုတော့ဒီလိုပွားများမှုအားနည်းလို့တရားတော်ပြတော်ပြတော်ရှုဆိုရှုခိုင်းမှတ်ဆိုမှတ်ခိုင်းကိုယ့်အတွက်ကြတော့ကာဘာဆေးလုံးမထားဘူး ကိုကိုကိုကျတော့ပွားမထားဘူးပွားမထားတော့ကိလေသာကိုနှိမ့်ဆက်တော့ဩဘုန်းကြီးတွေလူတွေတရားတွေပြနေပါတယ်ပြောပြီးတော့အဲ့မှာလူထွက်သွားကြနော်ဒီကိလေသာတွေနှိမ့်ဆက်ခံရဒုက္ခတွေဖြစ်နာမည်တွေပြက်ဂုံသတင်းတွေအကုန်လုံးဆုပ်ယုပ်အဲ့ဒါဘာကြောင့်လဲဆိုတော့မပွားလို့ဒါကြောင့်မို့ပွားပေးပါဘာဝိတာဘုလိကတာဒီကမ္မထာတွေကိုအဲ့တော့ဒကာဒကမတွေကလည်းကိုကိုကိလေသာငြိမ့်ညင်သလား ကိလေသာငြိမ်းငြင်ဒါကြီးတွေကိုအကျဉ်းချင်းပွားပြီးဩဒါရှေးကလက်သုံးကမ္မထံဆရာတော်တွေတန်ဃာတော်တွေဒီကမ္မထံကိုအမြဲတမ်းဆင်ញင်ပြီးတော့သူတို့ကသုံးတက်ပြီးတော့နေကြတာသုံးတက်ပြီးတော့နေကြတာချိုလေဆရာတော်ကြီးတွေဆိုလူမသိသူမသိသူဆိုတောတဲ့တောင်ထဲမှာဒီကမ္မထံသုံးတက်ပြီးတော့ဆင်ញင်ပြီးတော့သူတို့နေတာနေရင်နေနဲ့ခန္ဓာကိုယ်ကြီးကိုယ့်ကိုပြန်ကြည့်လိုက်နွားကြီးတကောင်တတ်ထားပြီးတော့တခါတည်း ဖြစ်နေသလိုကိုခန္ဓာကြီးကိုပုတ်ပွားပြီးတော့အဲ့လိုကြီးတွေမြင်လာရောက်မို့အပုတ်တွေမြင်လာတယ်အပွားတွေမြင်လာတယ်ရှူရဲရှူရဲနဲ့ဒီ32ခုတ္တသာခန္ဓာကိုယ်တွေတစ်ခုချင်းတစ်ခုချင်းရှူရဲနဲ့ဒီအပုတ်ကြီးတွေအပွားကြီးတွေမြင်လာရင်ကိလေသာဘယ်ဖြစ်ခွင့်ရမလဲပုတ်ပွားပြီးယွန်ရှာဆက်ဆုပ်ပွဲကြီးတွေကျွေးမြင်နေတာအဲ့ဒီလိုမြင်နေရင်ကိုယ့်ရဲ့ခန္ဓာကိုယ်မှာအဲ့ဒါရာဂကိုနိုင်တယ်နော် ရာဂကို နိုင်တယ်ကိလေသာတဏှာရာဂကို နိုင်တာကဒီဆေးတော်မြတ်ကြီးပဲရှိတယ်နော်ဒီ32ကုဋ္ဌတာအတုဝကမ္မထာကြီးတွေဒါတွေကိုဆင်ញံသုံးတတ်ရင်တဏှာရာဂကိုနိုင်တယ်ကြံတဲ့နီးတဲ့တဏှာရာဂကိုနိုင်အောင်မတတ်နိုင်ဘူးဒီကိလေသာတဏှာရာဂပဲဥစဉ်တို့တို့တတန္တရာလို့နှိမ့်ဆက်လာခဲ့တာနှိမ့်ဆက်လာခဲ့တာ तू နှိမ့်ဆက်လို့အပယ်လေးပုံလည်းအကျဉ်းငြိမ်ကြခဲ့ရပြီဒုက္ခတွေလည်းအကျဉ်းငြိမ်ရောက်ခဲ့ရပြီ အဲ့တော့ဒီပွဲမှာတော့သာသနာနဲ့တွေ့တော့ကတော့အရှုံးမပေးနဲ့နော်အရှုံးမပေးနဲ့ဒီကမ္မထမ်းကြီးဟာအတော့ကိုကောင်းတဲ့ကမ္မထမ်းကြီးဒီသုံးသနကုထာသားတွေအတုပါတွေဓာတွေကိုဆင်ញင်သုတ်သက်ပွားများပြီးခန္ဓာကိုယ်ကြီးကပုတ်လာတယ်ပွာလာတယ်ယွန်စရာကြီးတွေဖြစ်လာတယ်ဆက်စုပ်စရာကြီးတွေဖြစ်လာတယ်အဲ့ဒီကြတော့ကိုကိုကိုမှမစုံမဲ့ရင်သူတစ်ပါးကိုလည်းမစုံမဲ့တော့ကိုကိုကို မတွေ့တာရင် သူတစ်ပါးမတွေ့တာတော့ ကိုကိုကိုစုံမဲ့လို့တွေ့တာလို့ပုံပြက်အောင်မဖြက်လို့နော်ကိုကိုကိုလှတယ်လို့ထင်နေတာချောတယ်လို့ထင်နေတာနော်ပုံပြက်အောင်မဖြက်လို့အဲ့ဒီတော့ပုံပြက်အောင်ဖြက်ကြနော်ပုံပြက်အောင်ဖြက်ပုံမပြက်လို့စုံမဲ့တွေ့တာပုံပြက်ရင်မစုံမဲ့မတွေ့တာတော့ပါဘူးတဲ့ကိုကိုကိုပုံပြက်အောင်ဖြက်တယ် ပုံပြက်အောင်ဖြက်ဘလို့ဖြက်ရမှာလဲဆိုတော့เนาะညံနဲ့ဖြက်ညံနဲ့ဖြက်เนาะညံနဲ့ဖြက်ခိုင်းတာညံနဲ့တခါတည်းအတုပလို့မြင်းလာအောင်เนาะအပုပ်လို့ကြီးလို့မြင်းလာအောင်အပွားကြီးလို့မြင်းလာအောင်ဒီတရားတော်တွေဒီကမ္မထမ်းတွေဟာအော်ငါတို့အတွက်ကိလေသာတဏှာယာကကိုနိုင်တဲ့ဆေးတော်ကြီးပဲเนาะကိလေသာတဏှာယာကကိုတတ္တဝါတွေ မနိုင်မဲ့နဲ့တဏှာရာကကိလေသာတွေနှိပ်စက်သမျှရောမြအောင်ဘဝကြီးမှာမကောင်းမှုအကုသိုလ်တွေလောက်နာမပြက်ဂုံပြက်တိတ်ခါကြအမျိုးမျိုးသောဒီဒုက္ခတွေဖြစ်အောင်ဒီကိလေသာနှိပ်စက်နေတာအဲ့ဒီနှိပ်စက်နေတဲ့ကိလေသာရန်သူတွေကို နိုင်နင်းပြီးတော့သူတို့ကို အနှိပ်စက်မခံရအောင်ကတော့ဦးဇင်းတို့တရားဓမ္မတွေခါကိုယ့်ရဲ့ခန္ဓာကိုယ်မှာပုံပြက်အောင် ရှုပါပုံပြက်အောင်ဖြတ်ပါကိုယ့်ရဲ့တန်တန်မှာအဲ့ဒါပွားများပါများရင်ပုံပြက်မှာပဲနော်ပွားများပါများရင်ပုံပြက်မှာပဲပွားများမှုနည်းရင်ပြက်မှာမဟုတ်အဲ့တော့တစ်ချိန်တစ်ခါပုံပြက်ကိုမြင်ပြီးရင်ဦးဇင်းတို့ဒကာဓမ္မတွေအသေးစိတ်တောင်ပြန်လိုက်ပွားဖို့မလိုဘူးဦးဇင်းအတုပကမ္မထံပွားကြီးဦးဇင်းအရင်တုန်းကမြင်ခဲ့မှုတဲ့အပုပ်ပွားကြီးပြန်ကြည့်တာပဲခဏလေးပုတ်ပွားသွားတာပဲ နော်ခဏလေးပုတ်သွားတော့အဲ့ဒါလမ်းကြောင်းကမရောက်သေးလို့လမ်းကြောင်းပေါ်ရောက်ပြီးရင်တရားဓမ္မတွေအယမ်းမြန်တယ်အဲ့ဒီဟာနော်ကိုကတကြိမ်တာကြီးတွေ့ထားပြီးစိတ်ထဲမှာပျောက်မှမပျောက်ဖ ೇನೆ အဲ့ဒါကြီးကကိုတွေ့ထားတဲ့အတုပကြီးနောက်ပြီးတော့အယိုးစုကြီးမဲ၆ပြီးတော့တခါတည်းနေတဲ့အယိုးစုကြီးတွေအခုဦးဇင်းတော်ကတရားဟောရင်းနဲ့ဆိုအယိုးဒီဟာအယိုးကိုဒီလိုရှုလို့အတရားပြောရင်ဟောနေရင်တရားဓမ္မတွေပေးနေရင်ကိုခန္ဓာကိုယ်ကြီးက အဲ့ဒါတစ်ချက်လေးပြန်ကြည့်လိုက်ပြီဟောနေနဲ့ပြန်ကြည့်လိုက်ပြီဆိုရင်အဲ့ဒါအယုဒ္ဓဝီတွေတက်ပေါ်လာဒကာဓမ္မတွေအတုရအပေါ်ကြီးပြောရင်းနဲ့ကိုယ်ခန္ဓာကိုတစ်ချက်ညံလေးပြန်ညှက်လိုက်ပြီဆိုရင်အတုရဘာကြီးတွေပေါ်လာဟောအဲ့ဒါကဘာလို့လဲကိုကအရင်ကအဲ့ဒီဟာကြီးရအောင်လုပ်ထားလို့နော်အဲ့လိုတခါတည်းအတုပါကြီးတွေပုံပြက်သည့်တိုင်အောင်ဒီကိုရှုခဲ့ဘူးတဲ့ရှုထားတယ်အယောသူကြီးတွေကြာသည့်တိုင်အောင် ရှုထားတယ်အဲ့လိုရှုထားသည့်အတွက် အချိန်တိုင်းအဲ့ဒီနမိတ်ကပြန်သုံးလို့ရအာယုံလေးပြုတ်လိုက်တာနဲ့အဲ့ဒီအယောသူနမိတ်ကြီးကပေါ်လာအာယုံလေးပြုတ်လိုက်တာနဲ့အဲ့ဒီအတုပါကြီးတွေကတခါတည်းဝမ်ပိုက်ကြီးတွေကဘွားဘွားဘွားဘွားနဲ့ပေါက်ထွက်ပြီးတော့ပိုးတွေလောက်တွေဖွာဖွာဖွာဖွာဖွာဖွာဖွာဖွာကြနေတဲ့ပုံရိပ်ကြီးကအာယုံပြန်ပြုတ်လိုက်တာနဲ့သူကတန်းပြီးတော့မြင်ရနော်အဲ့ဒါကြောင့်မို့ပုံပြက်အောင်အဲ့လိုလုပ်တော့အဲ့ဒီလိုတခါတည်းယွန်တရားတွေဆက်ဆုပ်စရာတွေအဲ့ဒါတွေရှုလိုက်တာနဲ့ အိုးပြပမှာဘလို့အာယုန်နေလာလာကိုကနိုင်အောင်တိုက်နိုင်တယ်အတုပကမ္မထမ်းနဲ့တိုက်တာနော်အတုပကမ္မထမ်းနဲ့ရောက်မို့ဒါမဟာဩဒရကိလေသာတဏှာယာက နိုင်တဲ့မဟာဩဒရဆေးတော်မြတ်ကြီးဒီဆေးကြီးကိုဦးဇင်းတို့တရားဓမ္မတွေမမေ့မလျော့နဲ့အဲ့ဒါအသုံးချမယ်အကြိမ်ကြိမ်ရှုရှုပါများရှုပါများရင်ပေါ်လာမှာနော်ရှုမှတ်ပွားများပါများလို့ရှင် အပုတ်ကြီးတွေပေါ်လာမယ်အပွားကြီးတွေပေါ်လာမယ် အယွန်တရားတွေဆက်ဆုပ်ဆရာတွေအကုန်မြင်လာမယ်အဲ့ဒီကြတော့ဒီခန္ဓာကိုမလိုချင်တော့ဘူးဒီခန္ဓာကိုမလိုချင်တော့ယွန်တရားခန္ဓာကြီးဆက်ဆုပ်ဆရာခန္ဓာကြီးနောက်ဘဝရလဲဒီအပုတ်ခန္ဓာအဘဝခန္ဓာကြီးရမှာတော်ပြီတော်ပြီတော်ပြီငါမလိုချင်တော့ဘူးမလိုချင်တော့ဘူးဆိုပြီးတော့ဘဝမှာအဲ့ဒါကိလေသာတွေငြိမ်းတဲ့နိဗ္ဗာန်ကိုရောက်တဲ့လမ်းကြောင်းကြီးပေါ်တက်သွားပါလိမ့်မယ်ဒီကမ္မထမ်းကြီးတွေကိုရှုရင်းနဲ့เนาะအဲ့ဒါကြောင့်မို့ဦးဇင်းတို့တရားတော်မတို့တွေယခု ဒီကမ္မထများကိုမိမိတို့ရဲ့တန်တမာကိလေသာတဏှာယာကကို နိုင်နှင်းအောင်ခွာနိုင်အောင်ပယ်ရှားနိုင်အောင်နိဗ္ဗာန်ရောက်သည့်တိုင်အောင်ကြည်ကြံကြိုးကိုပွားများအထုတ်နိုင်ကြပါစေကုန်သတည်းသာဓုသာဓုသာ ကဲယောဂီတို့မိမိတို့ဧရိယာဘုတ်ကိုစတင်ပြီးတော့ပြင်ပါကောင်းကြီးတွေတင်မထားနဲ့ကြောကြီးတွေတင်မထားနဲ့တောက်မထားနဲ့ညှင့်မထားနဲ့ ဖြေချလျှော့ချစိတ်ကိုငြိမ်အောင်ထားအေးအောင်ထားအတိတ်လည်းမတွေးတော့နဲ့အနာဂတ်လည်းမတွေးတော့နဲ့ပစ္စုပန်တဲ့တဲ့ဦးဇင်းတို့သုံးတဲ့နကုဋ္ဌတာကမ္မထာနေကိုရှုတော့မယ်ဆိုပြီးတော့ဘုရားသာသနာနဲ့တွေ့လို့ကိလေသာတဏှာယာကကိုနိုင်နှင်းကြောင်းဖြစ်တဲ့ဒီကျင့်မြတ်ကြီးတွေမြတ်စွာဘုရားဟောတော်မူတဲ့ဒီတရားတော်ဒီကို ငါတို့ကျင့်ဝင်ရတာဝမ်းသာတရားပဲလို့ဝမ်းမြောက်ဝမ်းသာနဲ့ဒီတရားတွေကိုကျင့်ကြမယ်။အဲဒီကိုလုံးဖြေချလျှော့ချစိတ်ကိုငြိမ်အောင်ထားအေးအောင်ထားစိတ်ကိုငြိမ်သွားပြီအေးသွားပြီဆိုရင်မိမိရဲ့ခန္ဓာထဲမှာ ရှိနေတဲ့နှလုံးဘူးအိမ်ကြီးဒီနှလုံးအိမ်ကြီးဟာ လက်တဆွမ်းမြသောသွေးတွေအတွင်းထဲမှာရှိတယ်။ဂျာဘူးတန်တန်အောက်မှာ ဆောက်ထိုးတွဲလျက်ကြနေတယ်နှလုံးဘူးအိမ်။အဲ့ဒီနှလုံးအိမ်ကြီးဟာကိုယ်လည်းမပတ်ကိုယ်ဥစ္စာလည်းမဟုတ်ဒီခန္ဓာကြီးထဲမှာရှိနေလို့ငါကိုလို့ငါဟာလို့ငါဥစ္စာလို့ထင်နေတာတကယ်တမ်းတော့ကိုယ်ပိုင်တာမဟုတ်ဘူးကိုယ်ဆိုင်တာမဟုတ်ဘူး အဲ့ဒါကိုဟိုဟာမဖြစ်ပါစေနဲ့ဒီဟာမဖြစ်ပါစေနဲ့လို့ဘာမှပြောလို့မရဘာမှပြောလို့လည်းမရတားလို့လည်းမရစီးလို့လည်းမရယွန်တရားဆက်ဆုပ်เสียဖြစ်နေဒီနှလုံးဘူးအိမ်ကြီးဟာယွန်တရားကြီးပါလားအဲ့ဒီနှလုံးဘူးအိမ်ကိုအပြင်းမှာမြန် ချထားကြည့်တာကဲခွေတွေနွားတွေရဲ့သူတို့ရဲ့နှလုံးအိမ်တဲ့ကိုဟာနဲ့အတူတူချထားကြည့်ဘာကွာလို့လဲဘာမှအနှစ်သာရမရှိဘူးဘာမှလည်းမကွာယွန်တရားဆက်ဆုပ်เสียရမရှိယွန်ွယ်ဆက်ဆုပ်ဖွယ်တွေနဲ့ပြည့်နေအဲ့ဒီယွန်တရားဆက်ဆုပ်เสียပြည့်နေတဲ့ ဒီနှလုံးကူးအိမ်ကြီးပြင်ပကိုလည်းထုတ်ကြည့်ဉာဏ်နဲ့ထုတ်ကြည့်အဲ့လိုကိုယ်တဏ္ဍာန်တွင်ကိုတိုက်ရိုက်ရှုလို့ရှိရင်တခါလေဉာဏ်ကယွန်တရားလို့မမြင်မမြင်အဲ့ဒီဟာကိုအပြင်ပနဲ့ရှင်ကြည့်အဲ့လိုရှင်ကြည့်ပြီးမှကိုယ်ခန္ဓာကိုယ်ထဲမှာဉာဏ်နဲ့တခါပြန်ကြည့်ဩဒီနှလုံးဘူးအိမ်နေတာ ယွန်နေရဆက်ဆုပ်ဆွေအားပဲရှိပါလားဘာမှလည်းအနှစ်သာရမရှိ ကိုလည်းမပိုင်ယွန်နေရဆက်ဆုပ်ဆွေအားပဲရှိပါလားသေသေးချာချာလေးရှုခဲ့တယ်ဒီလိုရှုမှတ်ပွားများထားခဲ့တဲ့ပုံကိုယ်ဒီဥဒိနောတို့တွေဒီဘဝမှာမတ်တရားဖို့တရားမရရင်တော့ နောက်ပြည်ရောက်တဲ့အခါလေးမှာနောက်ဖះရှင်နေနဲ့ပွင့်တဲ့အခါလေးမှာဒီကမ္မထံကိုဆင်ញံသုံးတတ်တာနဲ့တပြိုင်တည်းမက်ဖို့ရနိုင်တယ်ရသော်ပြပြပေါ်တာအလကားမဖြစ်ဘူးအကျိုးမဲ့မဖြစ်ဘူးဘုရားသာသနာတော်တွေမှာဒီရှုထားတဲ့ဒီတရားတွေသေချာကြိုးစားပြီးရှုပါ ကိုယ့်ရဲ့တဏ္ဍအတွင်းတဏ္ဍမှာစိတ်နဲ့ပဲမှန်းကြည့်လို့ရပါတယ်မှန်းမယ်ကြည့်ရတာပါဒီနှလုံးမူအိမ်ဇာဝုတဏ္ဍရှိနေတဲ့နှလုံးမူအိမ်ကြီးဟာရင်ချိုင်းရဲ့အလဲမှာရှိနေတဲ့ဒီနှလုံးမူအိမ်ဟာယုံတရားပဲဆက်ဆုပ်เสียပါ နှလုံးအိန္ဒိယယွန်ရဆက်ဆုပ်စရာကြီးပါတကားနှလုံးဝိညာဉ်ဟာယွန်ရဆက်ဆုပ်စရာကြီးပါတကားနှလုံးဝိညာဉ်ယွန်ရဆက်ဆုပ်စရာကြီးပါတကား နှလုံးဘူးအညီသည်ယွန်းတရားဆက်ဆုပ်ဆရာကြီးပါတကားဘာမှအမြင့်ပါကမရှိတဲ့နှလုံးဘူးအညီယွန်းတရားတွေဆက်ဆုပ်ဆရာတွေအပြေပြန်ဖြုတ်ချထားကြည့်ဘာမှအမြင့်ပါကမရှိဘာမှတန်ဖိုးမရှိခန္ဓာကိုယ်ထဲမှာရှိနေသောကံလေးမကုန်ရင်သူ့လုပ်လေးသူလုပ်နေလို့ တာယာဝယ်လို့ထင်းနေရတာနှစ်သက်ဝယ်လို့ထင်းနေရတာဒီနှလုံးဘွေကြီးဒီယွန်စရာကြီးပဲဆက်ဆုပ်စရာကြီးပဲအဲ့ဒါကြီးအပြစ်မှချထားကြည့်နော်ခွဲစိတ်ထားကြည့်ခဏနေရင်ကောင်းကြီးကရောင်ရောင်ရောင်ရောင်နဲ့လာပြီးတော့နားကြလိမ့်မယ်ပုတ်တွေပွားတွေပိုးတွေကြလောက်တွေစား ယွန်တရားသည်ဆက်ဆုပ်เสียတယ်လို့ရှိတယ်ယွန်တရားဆက်ဆုပ်เสียရှိနေတယ်ပိုးလောက်တွေစားတဖွာဖွာကြနေရမယ်ဒီနှလုံးဘူးအိမ်ကြီးအပုတ်ကြီးအပွားကြီးဘာမှအနှစ်သာရမရှိဘူးအဲ့ဒါကိုညံနဲ့ဆင်ញင်ကြည့်ညံနဲ့သုံးသပ်ကြည့်ဆင်ញင်သုံးသပ်ကြည့်ယွန်တရားတွေပဲရှိတယ်ဆက်ဆုပ်เสียတွေပဲရှိတယ် ဘာတစ်ခုမှအနှစ်သာရမရှိတဲ့အဲ့ဒါကိုမြတ်စွာဘုရားမြင်အောင်ကြည်ခိုင်းတာမြင်အောင်ကြည်ခိုင်းတာဒီခန္ဓာကိုယ်ကြီးတစ်ခုလုံးငါဟာငါဟာငါဟာအတ္တဒိဋ္ဌိအဖြစ်ယူထားတာကြီးတွေဟာတကယ်တမ်းတော့ငါကိုငါဟာဆိုတာမဟုတ်ဘူးငါလည်းမပိုင်ငါလည်းအစိုးမရအနတ္တသဘာဝကိုစိုက်အောင်အတ္တပြုတ်ပြီးအနတ္တလက္ခဏာညာပေါက်အောင်လို့ ဒါတွေကိုငင်းအောင်ကြည်ခိုင်းတာယုံတရားတွေဆက်ဆုပ်เสียပဲရှိတယ်ပုတ်တာတွေပဲရှိတယ်ပွတာတွေပဲရှိတယ်ဘာမှအနှစ်သာရမရှိတဲ့သဘောတွေကိုအကုန်မြင်အောင်ကြည့်စင်ញင်သုံးသပ်ဒီနှလုံးဘူးအင်ကြီးသည်ယုံတရားကြီးပါတကားဆက်ဆုပ်เสียကြီးပါတကား စိတ်ညစိတ်နဲ့မှန်းပြီးတော့လှမ်းကြည့်ပြီးတော့ဒီနှလုံးအင်ကြီးဟာယွန်စရာကြီးပါလားဆက်ဆုပ်စရာကြီးပါလား င်ញံမှာနှလုံးအင်းကြီးဟာယုံစရာပဲဆက်ဆုပ်စရာပဲရှိပါလား အသေးတွေကလည်းပဲကတိရွယ်တဏ္ဍာမျိုးရှိနေတဲ့အသေးတွေကလည်းယွန်တရားဆက်ဆုပ်เสียပဲရှိပါလားဒီနှလုံးကလည်းပဲယွန်စရာ ဆက်ဆုပ်စရာကတိရွယ်တန်တန်လိုပဲရှိနေတယ် အသေးတွေနန်းနန်းစောပြီးညီနေတဲ့အသေးအဲ့ဒီအသေးတွေများအပြင်မှာထုတ်ပြီးခြားကြည့်ကိုယ့်ရဲ့အသေးတွေဘာမှမြတ်တာရမရှိဘူးဒီအသေးတွေပိုစားလို့တဲ့တွင်နေနေရင်းနဲ့ိုရီစာရာတွေကလည်းဖြစ်အသေးစီဖုံနာတို့အသေး ဟိုတွေကြာပြီးတော့ဒဲတွေခုချင်းကုန်းကုန်းသွားတာတို့မျိုးစုံဖြစ်နေမျိုးစုံကြားနေရအဲ့ဒီအသေးကိုနှလုံးသွင်းအသေးကိုကြည့်အဲ့ဒီအသေးဟာตายာပွဲရှိသလားနှစ်သက်ပွဲရှိသလားကိုယ့်ရဲ့ဒီတဏ္ဍာထဲမှာရှိနေတဲ့အသေးတွေဟာယွန်စရာဆက်ဆုပ်စရာပဲရှိပါလားလို့ဆင်ញံသုံးသပ်ပြီး စိတ်နဲ့ပွားပြီနော်ပွားပြီစိတ်ကိုဘေးမရောက်စေနဲ့ဘေးမရောက်စေနဲ့တတိထားတတိထားပြီးအဲဒီကိုယ့်ရဲ့ခန္ဓာထဲမှာမှန်ပြီးတော့အော်အသေးတွေဟာငါကိုလည်းမဟုတ်ငါဥစ္စာလည်းမဟုတ်ငါလည်းမဟုတ်ယွန်စရာဆက်ဆုပ်စရာကြီးပါတကားအော်တကယ်ယွန်ဝဆက်ဆုပ်ပဲပဲရှိတယ်ဒီအသေးတွေကို ထုတ်ပြီးတော့ကဲယူသွားရော့ဆိုပြီးတော့ လက်ဆောင်ပေးမယ်ဘသူယူဘသူမှမယူချင်ဘူးကဲနှလုံးဘူးအိမ်ကြီးကဲအဲ့နှလုံးကို ထုတ်ပြီးတော့ရော့ယူသွားလို့ပေးအာမလို့ချင်ပါဘူးနန်းစော်နေတာလက်နဲ့ကြည်လိုက်သွေးတွေနဲ့ပြီးအဲယွန်တရားကြီးဆက်ဆုပ်စရာခန္ဓာကိုယ်ထဲမှာရှိနေတော့ဒီသဲတွေကိုငါကိုငါဟာလို့ထင်းနေတာဩတကယ်တမ်းကျတော့ယွန်စရာပဲရှိတယ်ဆက်ဆုပ်စရာပဲရှိကဲ နှစ်သက်စရာမြတ်နိုးစရာလို့ခေါ်တဲ့အသေးအကုန်ဖြုတ်ရော့ယူဆိုပြီးပေးကြည့်ယွန်စရာကြီးတော်ပြီမလိုချင်ဘူးနဲ့ဖြစ်သွားမှာဟောအသေးတွေဟာယွန်စရာဆက်ဆုပ်စရာပဲရှိပါလားကြာကြာအပြင်မှာကြာကြာထားလိုက်ပုတ်လာမယ်ပွာလာမယ်ဟောဒါဘယ်ဟာအပုတ်ပွာလာခန္ဓာတွေကလာတာနွားပုတ်ခွေးပုတ်ကမှ ဒါဟာလေးတော်သေးလူပုတ်ကအသားမျိုးစုံစားထားတဲ့လူခန္ဓာကိုအပုတ်ကပိုပြီးတော့ပုတ်သေးအဲ့ဒီအပုတ်ကြီးအပွားကြီးနှလုံးအိမ်ကြီးကလည်းယွန်စရာကြီးဆက်ဆုပ်စရာကြီးအညီတွေနဲ့အနတ်နေနဲ့အရာကြီးကိုထုတ်မြန်ကြည့်ရင်အသေးတွေကလည်းတခါတည်းအကုန်လုံးအရာကြီးတွေကကြည့်လိုက်လို့ရှိရင်ယွန်စရာကြီးပဲဆက်ဆုပ်စရာကြီးပဲ လူသေးတွေရင်ဘတ်ကို ခွဲပြီးတော့တခါတည်းအသေးကြီးတွေထုတ်ဦးကြီးတွေထုတ်ကြည့်တဲ့အခါကျတော့အော်သဲတွေကြည်သာကြည်သာဘလောက်ယုံရကောင်းတယ်အဲ့ဒါကြီးတွေတွဲလျားကြီးချပြီးဟာလေဆွဲထုတ်ကြည့်လိုက်တော့အော်ဒါအသေးဘတ်ကြီးတွေပဲအကြီးကြီးတွေအဲ့ဒီလိုအသေးကြီးတွေဟာတကယ်တော့ဘာများနှစ်သက်စရာရှိခန္ဓာကိုယ်ရင်ဘတ်ကနေခွဲပြီးတော့ ရင်ခွဲယုံနဲ့မှခွဲပြီးကြည့်လိုက်တဲ့ဟာကိုအာယုံပြုတ်ကြည့်လိုက်တော့ဩဒုက္ခနာကိုယ်ကြီးထဲမှာရှိနေတာဒီအသေးကြီးတွေဟာတကယ်တော့ယွန်ရပဲဆက်ဆုပ်စရာဒီနှလုံးဘူးအိမ်ကြီးတွေကလည်းမကြည်သံသွေးတွေဘေးကပပလဲတခါတည်းနှီးနှမ်းစော်တွေယွန်ရတွေဆက်ဆုပ်စရာတွေ နှလုံးကလည်းယွန်စရာကြီးပါလားဆက်ဆုပ်စရာကြီးပါလား ယူစရာဆက်ဆုပ်စရာတွေပါလားနှလုံးကလည်းယွန်စရာဆက်ဆုပ်စရာအသေးတွေကလည်းယွန်စရာဆက်ဆုပ်စရာ အညိုတွေနှလုံးတွေကိုရစ်ပတ်ထားတဲ့အမြေးတဲ့နော်အဲ့ဒီအမြေးတွေရစ်ပတ်နေတဲ့အမြေးတွေကလည်းဂျွန်စရာကြီးဆက်ဆုပ်စရာကြီးပဲခန္ဓာကိုယ်အတွင်းထဲမှာရှိနေတယ်ဒီအရာတွေအမြေးတွေဟာလေယွန်စရာဆက်ဆုပ်စရာကြီးပါတကားယွန်စရာဆက်ဆုပ်စရာကြီးပါတကားအမတရားဝယ်မရှိနှစ်သာရမရှိဘူး အညို့တွေနှလုံးတွေကိုလှက်ပတ်ပြီးတော့ဖုံးအုပ်ထားတဲ့ရစ်ဖုံးထားတဲ့တာရည်နှစ်ထပ်အုပ်ထားသလိုပဲတဲ့အဲ့ဒီအမြဲတွေရှိတယ်အဲ့ဒီအမြဲတွေဟာယုံစရာပဲဆက်ဆုပ်စရာပဲရှိပါလား နှလုံးတွေကလည်းယွန်စရာဆက်ဆုပ်စရာကြီးပါတကားအသေးတွေကလည်းယွန်စရာဆက်ဆုပ်စရာကြီးပါတကားအမြဲတွေကလည်းယွန်စရာဆက်ဆုပ်စရာကြီးပါတကားတဲ့အမြဲအာလို့ယွန်စရာတွေဆက်ဆုပ်စရာဘာမှနှစ်သာရမရှိဘူး နှလုံးတွေကလည်းပဲယွန်စရာဆက်ဆုပ်စရာကြီးပါတကားဒီခန္ဓာထဲမှာရှိနေတဲ့အသေးတွေကလည်းငါကိုမှုငါဥစ္စာမှုယွန်စရာဆက်ဆုပ်စရာကြီးပါတကားနှလုံးအိမ်နဲ့တရေရွက်တွေဒါတွေကိုဖုံးလွှမ်းထားတဲ့အမြဲတွေကလည်းယွန်စရာဆက်ဆုပ်ပွဲပါတကား အဖြစ်အဖြစ်နေရလည်းပဲလက်ဝဲပဲနန်းဆောင်ပဲမှာနွားနဲ့ရှာလို့တဲ့တေဇောတမီဥမချီ၍ကြည်ကြည်လျံတဲ့တရရွတ်နှင့် တစ်ချက်လေးလုံးအပြင်သုံးသည်ယုံမုံဘွယ်မှုအပြင်စုသည်အဋ္ဌိကိုဟုတပါဆိုရမှားသူထေရှားပုံသည်ရှိပါပေ၏အဲ့ဒီအဖြစ်နေရလဲငါကိုလည်းမဟုတ်ဘူးငါဥစ္စာလည်းမဟုတ်ငါလည်းမဟုတ်ယုံတရားပဲဆက်ဆုပ်เสียမယ်ဤဟောင်းနံစွာအမတမဤဟောက်ပြီးတော့အမတမနံတယ်ယုံတရားကောင်းတယ် အဲ့ဒီအဖြစ်ဆိုတဲ့တရားတွေကလည်းပဲယုံစရာပဲဇက်ဆုပ်စရာပဲရှိပါလားဒီခန္ဓာကိုယ်ထဲမှာရှိနေတဲ့အဖြစ်တွေဟာငါကိုယ်လည်းမဟုတ်ငါဥစ္စာလည်းမဟုတ်ငါလည်းမဟုတ်ပါလားယွန်တရားကြီးပါလားအဖြစ်တွေဟာယွန်တရားကြီးပါလားဒီဖြစ်တွေဟာယွန်တရားကြီးပါလား မိမိရဲ့ခန္ဓာကိုယ်ထဲမှာအဆုတ်တွေရှိတယ်အဲ့ဒီအဆုတ်ကလည်းပဲအသက်နှလုံးလက်ပတ်ရဖုံးသည့်32ခုအသားစုမြည်မှနိလအစင်အရှင်းပွေရှုပ်ရိုရည်သောအဆုတ်သည်ဤသောအစင်ရှိတဲ့အဲ့ဒီအဆုတ်တွေ အဲ့ဒီအဆုတ်ကလည်းပဲယွန်တရားဆက်ဆုပ်เสียကြည့်ပါတကားနှလုံးဘူးအင်ကြီးသည်ယွန်တရားဆက်ဆုပ်เสียကြည့်ပါတကားအသေးတွေသည်ယွန်တရားဆက်ဆုပ်เสียကြည့်ပါတကားအမေးတွေသည်ယွန်တရားဆက်ဆုပ်เสียကြည့်ပါတကား အဖျင်းနေသည်ယွန်တရားဆက်ဆုပ်เสียကြည့်ပါတကားအဆုတ်တို့သည်ယွန်တရားဆက်ဆုပ်เสียကြည့်ပါတကားဩဒီတရားတွေဟာခန္ဓာဤထဲမှာရှိနေတဲ့သဘာဝတရားတွေဘာမှနှစ်သာရမရှိတာလေယွန်တရားဆက်ဆုပ်เสียတွေပဲရှိတယ်အပုတ်တွေပဲရှိတယ်အပွားတွေပဲရှိတယ်မြင်အောင်ကြည့်ခန္ဓာကိုယ်သုံးသပ် မြင်အောင်ကြည့်ကြကိုယ်ခန္ဓာကိုယ်မှာအပုတ်ကြီးလို့မြင်သွားအောင်အပွားကြီးလို့မြင်သွားအောင်ယွန်စရာကြီးလို့မြင်နေအောင်ကိလေသာတဏှာယာကကိုနိုင်ဖို့ရအတွက်သေသေးချာချာစင်ញံသုံးသပ်ဒီတိုင်းစင်ញံလို့ဉာဏ်ကမပေါ်လို့ရှိရင် ကိုမြင်ဘူးတဲ့ဟာဒီအရင်သုံးသပ် မြင်မှုတဲ့ဟာတွေလှမ်းအာယုံပြုအဲ့လိုပြုလို့မရရင်တစ်ခုချင်းတစ်ခုချင်းညာနဲ့ရှေ့မှာဖြိုကြည့်ချကြည့်ဆံမင်းနေရှေ့ချပြီးကြည့်သလိုအသေးတွေရှေ့ချကြည့်အဆုတ်တွေရှေ့ချကြည့်နှလုံးအိမ်နေရှေ့ချကြည့်ဒီနှလုံးဘူးအိမ်ကြီးကရှေ့ချထားရင်ဘာမှန်းตายရပွဲရှိလဲဘာမှန်းနှစ်သက်ပွဲရှိလဲတွေ့သလားตายရပွဲတွေ့သလားနှစ်သက်ပွဲ ဘာမှနှစ်သက်ဖွယ်လည်းမတွေ့ဘူးတာယာဖွယ်လည်းမတွေ့ဘူးယွန်စရာပဲရှိတယ်ဆက်ဆုပ်စရာပဲရှိတယ်ဒီခန္ဓာကိုယ်ကြီးကိုညံနဲ့မြင်အောင်ကြည့်ဒီနှလုံးဘူးအင်ကြီးတွေရှေ့ချထားတယ်ယွန်စရာကြီးပါလားယွန်စရာကြီးပါလားဆက်ဆုပ်စရာကြီးပါအသေးတွေထုတ်ချကြည့်ယွန်စရာကြီးပါလားဆက်ဆုပ်စရာကြီးပါလားဒါယွန်ပွဲဆက်ဆုပ်ပွဲဖြစ်သွားအောင်လို့ အပြင်မှာကြည်ခိုင်းတာအပြင်မှာကြည်လိုက်လို့ယုံဝယ်ဆက်ဆုပ်ဖွယ်တွေကိုမြင်သွားပြီယုံဝယ်ဆက်ဆုပ်ဖွယ်တွေတွေ့နေဆိုလို့ရှိရင်ကိုယ့်ရဲ့ခန္ဓာကိုယ်ထဲပြန်ကြည့်ရမှာတရားရဖို့ကြောခန္ဓာကိုယ်ထဲမှာရအောင်ဒါအပြင်မှန်းနေယွန်တရားတွေစိညံတာဆက်ဆုပ်စရာတွေစိညံတာအပြင်မှန်းမှာယွန်တရားတွေဆက်ဆုပ်စရာတွေကိုစိညံတာ ဆင်ញံပြီးအဲ့ဒီအပြင်မှာရှိနေတဲ့ယွန်တရားဆက်ဆုပ်เสียနဲ့ငါခန္ဓာတွေကဒီဟာတွေနဲ့အတူတူပဲခွေးတွေဝက်တွေနွားတွေတွေကအဆုပ်တွေအသေးတွေကလီစာတွေအပြင်ထုတ်ချကြည့်ထုတ်ထားကြည့်ကိုယ့်ရဲ့ခန္ဓာကိုယ်တွေကအဆုပ်တွေအသေးတွေအမြဲတွေအပြင်းတွေ နှလုံးတွေအဲ့ဓာတွေကိုပြန်ပြီးတော့ထားကြည့်ထုတ်ထားကြည့်ဘာထုလဲဘာမှမထုဘူးယွန်တရားကြီးပဲဆက်ဆုပ်เสียကြီးယုံဝယ်ဆောက်ဆောက်ွယ်တွေနဲ့ပဲပြည့်နေတယ်ဒီခန္ဓာကြီးဆိုတာမြင်လာအောင်နှလုံးတွေဟာလည်းငါကိုမဟုတ်ငါဥစ္စာမဟုတ်နှလုံးအင်းကြီးကလည်းယွန်စရာဆက်ဆုပ်စရာကြီးပါတကား အသေးတွေကလည်းငါကိုဖို့ငါဥစားဖို့ယွန်စရာဆက်ဆုပ်စရာကြီးပါတကားအမြဲတွေကလည်းငါကိုမဟုတ်ငါဥစားမဟုတ်ယွန်စရာဆက်ဆုပ်စရာကြီးပါတကားအဖြင်းတွေကလည်းငါကိုမဟုတ်ငါဥစားမဟုတ်ယွန်ရှားဆက်ဆုပ်စရာကြီးပါတကားအဆုတ်တွေကလည်းငါကိုမဟုတ်ငါဥစားမဟုတ်ယွန်ရှားဆက်ဆုပ်စရာကြီးပါတကား ယုံနေရသည်ဆက်ဆုပ်เสียရသည်အဲ့ဒါမြင်အောင်ကြည့်နှလုံးပြောစရာဆက်ဆုပ်စရာယူပါတကားအသေးတွေကလည်းယွန်စရာဆက်ဆုပ်စရာကြီးပါတကား အမေးတွေကလည်းယွန်စရာ ဆက်ဆုပ်စရာကြီးပါတကားအဖြင်းတွေကလည်းယွန်စရာဆက်ဆုပ်စရာကြီးပါတကားအဆုပ်တွေကလည်းယွန်စရာဆက်ဆုပ်စရာကြီးပါတကားငါမျိုးကိုအချိန်ကြီးပွားပြပါ အဆုတ်တည်းဒီယုံတရားဆက်ဆုပ်เสียယူပါတကားပတိလုံးပြန်ရှုမယ်နောက်ကနေပြီးတော့ခန္ဓာကိုယ်ထဲမှာရှိနေတဲ့ဒီအဆုတ်တည်းဒီယုံတရားကြီးပါလားဆက်ဆုပ်เสียကြီးပါလားအဆုတ်တည်းရပေါ်မှာဉာဏ်နဲ့ကြည့်မြောင်ကြည့်ယုံတရားလို့မြောင်ကြည့်ဆက်ဆုပ်เสียမြောင်ကြည့် လက်ဖြောက်တစ်ချက်ဒီတစ်ချက်ဒီချိန်တွေမှာသုံးသပ်နေရင်းနဲ့ကိလေသာတွေဝင်ဝင်မရပဲလေကုသိုလ်စိတ်ကြီးဂရေသိမ့်နဲ့ချီပြီးဖြစ်နေတာအဆုတ်တွေဒီယွန်းတရားဆက်ဆုပ်ဆရာကြီးပါတကားအဖြစ်နေဒီယွန်းတရားဆက်ဆုပ်ဆရာကြီးပါတကားအဆုတ်ရဲ့အဖြစ်ရဲ့ အမေးရဲ့ဒီအမေးတွေကလည်းယွန်းစရာဆက်ဆုပ်စရာကြည့်ပါတကားခန္ဓာကိုယ်ထဲမှာရှိနေတဲ့အသေးတွေဒီအသေးတွေကလည်းယွန်းစရာဆက်ဆုပ်စရာကြည့်ပါတကားနှလုံးဘူးအိန္ဒိယလည်းယွန်းစရာဆက်ဆုပ်စရာကြည့်ပါတကား အဆုတ်သေးသည်ယွန်းတရားဆက်ဆုပ်စရာကြီးပါတကားခန္ဓာကိုယ်ထဲမှာရှိနေတဲ့ဒီဆုတ်တွေဟာတကယ်တော့ယွန်းတရားပဲဆက်ဆုပ်စရာဒီနောက်ပြီးတော့ပြင်းပြချထားကြည့်ကြည်ဒီခွေဒီလင်းသာဒီဒါဒီလာစားကြမှာယင်ဒီတယောက်ယောက်နဲ့အုံရမှာခန္ဓာကိုယ်ရဲ့ရှိနေအဲ့ဒီအပုတ်ကြီးအပွားကြီးဘာမှနှစ်သာရမရှိဘူး မဆုတ်သေးသည်ငါကိုမှုငါဥစ္စာမှုယွန်စရာကြီးပါတကားအဖြစ်နေသည်ငါကိုမှုငါဥစ္စာမှုယွန်စရာကြီးပါတကားအမြေးသေးသည်ငါကိုမှုငါဥစ္စာမှုယွန်စရာကြီးပါတကားအသေးသေးသည်ငါကိုမှုငါဥစ္စာမှုယွန်စရာဆက်စုပ်ပွဲရာကြီးပါတကား နှလုံးဘူးအိမ်ဒီငါကိုမဟုတ်ငါဥစားမဟုတ်ငါမဟုတ်ယွန်စရာဆက်ဆုပ်စရာကြီးပါတကားယွန်စရာတွေမြောင်ကြည့်ဆက်ဆုပ်စရာတွေမြောင်ကြည့်နှလုံးအသေးအမြေးသုံးခုအရင်မှနှလုံးရဲ့အသေးရဲ့အမြေးရဲ့အဖြစ်အဆုပ်၅ခုအဲဒီ၅ခုကို အပြည့်အမြန်အလန္နာပွားပေးပါခန္ဓာကိုယ်ညာနဲ့စိုက် ရောပြီးမနေသေးနဲ့တွေးပြီးမနေသေးနဲ့ စိတ်ညစ်မှာသုံးသပ်ပါပွားများပါမျောမနေနေနဲ့ကိုယ်ခန္ဓာကိုယ်မှာခန္ဓာကိုယ်တော့မှရှိနေတဲ့နှလုံးမူဝင်ကြီးဟာယုံစရာကြီးပါလားဆက်ဆုပ်စရာကြီးပါလားဒီခန္ဓာကြီးအတွင်းထဲမှာရှိတာအဲ့ဒီနှလုံးမူအိမ်ကိုထုတ်ဖြေပြီးတော့ဘေးမှာချကြည့်ညာနဲ့ကြည့်ကဲဘာများနှစ်သာရရှိတယ်ဘာများငါပိုင်တာရှိလို့နှလုံးထုတ်ကြည့်အသေးတွေထုတ်ကြည့် နော်အသေးဒီညာနဲ့ထုတ်ကြည့်အပြင်မှာထုတ်ထားကြည့်နွားသေးခွေသေးသူတို့ရဲ့အသေးတွေနဲ့ကိုယ်သေးနဲ့ချထားကြည့်အတူတူပဲဘာများမြတ်တာတာရှိလို့လဲဘာမှမြတ်တာတာမရှိဘူးအဲ့မြတ်တာတာမရှိတဲ့အရာတွေကခန္ဓာကြီးထဲမှာစုဝေးပြီးနေတာအဲ့ဒါကြောင့်မြတ်စွာဘုရားအပုပ်ကောင်ကြီးခန္ဓာကြီးလို့ပြောတာ နှလုံးဘူးအင်းကြီးဟာယွန်စရာဆက်ဆုပ်စရာကြီးပါတကားအသေးရည်ဒီယွန်စရာဆက်ဆုပ်စရာကြီးပါတကားအမြေးရည်ဒီယွန်စရာဆက်ဆုပ်စရာကြီးပါတကားအဖြစ်နေသည်ယွန်စရာဆက်ဆုပ်စရာကြီးပါတကား အဆုတ်တွေဒီယွန်စရာဆက်ဆုပ်စရာကြီးပါတကားနှလုံးကလည်းနှလုံးဝိညာဉ်ကလည်းယွန်စရာအသေးကလည်းယွန်စရာအမြည်တွေအဖြစ်တွေအဆုတ်တွေဒါတွေအလုံးဟာယွန်စရာပဲရှိပါလားဆက်ဆုပ်စရာပဲရှိပါလားယွန်ပွဲဆက်ဆုပ်ပွဲတွေနဲ့ပြည့်နေပါလား လောမမေတ္တာရလည်းမရှိယုံတရားတိပြည့်နေတယ်ခန္ဓာကြီးထဲမှာရှိနေတဲ့တရားတွေကိုမြင်အောင်ကြည့်သုံးသပ်ယုံတရားကြီးဆက်ဆုပ်เสียရွယ်ရှိပါလားဘာမှမေတ္တာရမရှိပို့ရမယ်သဘောတွေပွားရမယ်သဘောတွေပိုးတွေထိုးရမယ်သဘောတွေလောက်တွေစားရမယ်သဘောတွေ သေกินတော့ဟုတ်တယ်သေတော့ပုတ်ပွားမှာအမှန်နဲ့သာရမရှိဘူးသူပြုပြင်ပေးနေနိုင်လို့ ဆင်ញင်ပါနှလုံးလေးဟာယုံတရားပဲဆက်ဆုပ်စရာပဲခန္ဓာကိုယ်ထဲမှာအသက်ရှင်အောင် မနောတတ်ဒီမနောဝိညာဏတတ်ဆိုတဲ့ဒီနန္တရားတွေရဲ့ကိန်းဟာဖြစ်တဲ့နှလုံးဘူးအင်ကြီးဟာအဲ့ဒီမှာတွေးပြင်းလေးရှိတယ်အဲ့ဒီတွေးပြင်းလေးရှိနေနှလုံးဘူးအင်ကြီးဘာမှနှစ်သာရရှိဘာမှနှစ်သာရမရှိဘူး တာယာွယ်လားတာယာွယ်လည်းမဟုတ်ဘူးယွန်ရှာွယ်ပဲရှိတယ်ဆက်ဆုပ်ွယ်ပဲရှိတယ်နှလုံးအင်းကြီးဟာယွန်စရာကြီးပါလားဆက်ဆုပ်စရာကြီးပါလားအဲ့လိုရှုပေး သုံးသပ်ပါစင်မြင်ပါဂိမ်းကြီးပွားပြရမှာပါအဆုတ်ဒီငါကုံမဟုတ်ငါဥစ္စာမဟုတ်ယုံစရာကြီးပါလားအဖြင်းကလည်းငါကုံမဟုတ်ငါဥစ္စာမဟုတ်ယုံစရာဆက်ဆုပ်စရာကြီးပါတကား အမိတွေကလည်းငါကိုမဟုတ်ငါဥစားမဟုတ်ယွန်စရာကြီးပါတကားအသေးတွေကလည်းငါကိုမဟုတ်ငါဥစားမဟုတ်ယွန်စရာကြီးပါတကားနှလုံးကလည်းငါကိုမဟုတ်ငါဥစားမဟုတ်ယွန်စရာကြီးပါတကားယွန်စရာဆက်ဆုပ်စရာတွေအလုံးညောင်းအပြင်းမြအလန်လပွားပြီးရှင်းနေနောက်နဲ့ဝါ ပွားမှုတတိထင်မဂ္ဂသစ္စာပင်တဲ့ပွားနေတာအဲ့ဒါမဂ္ဂသစ္စာအလုပ်ကိုလုပ်နေတာပါမဂ္ဂသစ္စာဆိုတော့ပွားများတာအဝိတ္တပပွားနှလုံးအင်ကြီးဟာငါဘုံဖို့ငါဥစ္စာမို့ယွန်စရာကြီးပါတကားနှလုံးအင်ကြီးဟာငါကိုလည်းမဟုတ်ငါဥစ္စာလည်းမဟုတ်ယွန်ရှားဆက်ဆုပ်စရာကြီးပါတကား အသေးတွေကလည်းငါကိုမို့ငါဥစားမို့ရွှန်ရှားဆက်ဆုပ်စရာကြီးပါတကားအမြေးတွေကလည်းငါကိုမို့ငါဥစားမို့ရွှန်ရှားဆက်ဆုပ်စရာကြီးပါတကားအဖြစ်တွေကလည်းငါကိုမို့ငါဥစားမို့ရွှန်ရှားဆက်ဆုပ်စရာကြီးပါတကား အဆုတ်တွေကလည်းငါကိုမှုငါဥစားမှုယွန်းရှားဆက်ဆုပ်စရာကြီးပါတကားကိန်းကြီးပွားပြီးနော်ရောမနေသေးနဲ့ဟိုတွေးလိုက်ဒီတွေးလိုက် တွေးမနေသေးနဲ့ကိုယ့်ရဲ့စိတ်ကို ဆုံးမပြီးတော့ဒီပေါ်မှာပဲတစ်ခုပြီးတစ်ခုသုံးသပ်နေနှလုံးအသည်အမြင့်သုံးခု အဲ့ဒီသုံးခုကိုသုံးသပ်ပြီးမှအဖြစ်အဆုပ်နှလုံးအသည်အမြေအဖြစ်အဆုပ်နှလုံးအသည်အမြေအဖြစ်အဆုပ်ဆိုတဲ့ဒီ၅ပါးကိုမြဲမြဲလန်လန်သုံးသပ်ပါယုံွယ်လို့မြင်လောက်အောင်ဆက်ဆုပ်ွယ်လို့မြင်လောက်မလိုချင်အောင်ကိုသုံးသပ် ပုတ်ရမယ်ခန္ဓာကြီးပွားရမယ်ခန္ဓာကြီးအပုတ်ခန္ဓာကြီးအပွားခန္ဓာကြီးပိုးတွေထိုလောက်တွေစားဘာမှနှစ်သာရပြုအပြင်းမျက်နှာချထားကြည့်တာအဲအသေးတွေနှလုံးတွေအဆုတ်တွေအပြင်းတွေအမြေတွေကဲအပြင်းချထားကြည့်ဘာမှနှစ်သာရပြုကြာကြာထားကြာကြာထိုင်ထိုင်ထိုင်နဲ့အဲ့ဒါတွေပုတ်ပွားပြီးတော့ခွေတွေလောက်တွေ အိုးကောင်ကြီးငှက်ကောင်ကြီးရဲ့စားစရာကြီးယွန်စရာကြီးဆက်ဆုပ်စရာကြီးအဲ့ဒါကိုယွန်သွားအောင်မုံသွားအောင်အမှန်မြင်သွားအောင်ရှုမှန်မြင်သွားအောင်ရှုပုံကြီးတွေအပွားကြီးတွေယုံစရာကြီးတွေဆက်ဆုပ်စရာကြီးတွေမြင်အောင်ရှု ရှုရင်ရှုရင်ရှုရင်နဲ့ကိုယ်ခန္ဓာကိုယ်ကြီးကယုံစရာကြီးမြင်လာမယ်ဆက်ဆုပ်စရာကြီးမြင်လာအပုတ်ကြီးတွေအပွားကြီးတွေမြင်လာမယ် အဲ့ဒီမှာတဏှာရာဂကိလေသာနိုင်တာ လောပွေညီဟာယွန်တရားဆက်ဆုပ်ဆရာကြီးပါတကားအသေးတွေကလည်းယွန်တရားဆက်ဆုပ်ဆရာကြီးပါတကားအမြေးတွေကလည်းယွန်တရားဆက်ဆုပ်ဆရာကြီးပါတကား အဖြင်းတွေကလည်းယွန်စရာ ဆက်ဆုပ်စရာကြီးပါတကားအဆုပ်တွေကလည်းယွန်စရာဆက်ဆုပ်စရာကြီးပါတကားညာနဲ့စိုက်စိုက်စိုက်စိုက်ပြီးတော့ပွားပြီးပွားမှုတတိထင်လာလိမ့်မယ်ပွားမှုတွေအားကောင်းလာလို့ရှိရင်ညာနဲ့မမြင်လာဘူး အပုတ်တွေမြင်းလာတယ်၊ဟွာတွေမြင်းလာတယ်၊ယွန်စရာတွေမြင်းလာဆက်ဆုပ်စရာတွေမြင်းလာဘာမှနှစ်သာရမရှိကိုပိုင်တာလည်းဘာမှမရှိဘူး၊စိုးရတာလည်းဘာမှမရှိဘူး နှလုံးဘူးအင်ကြီးဟာငါကိုလည်းမဟုတ်ပါလားငါဥစ္စာလည်းမဟုတ်ပါလားယွန်တရားဆက်ဆုပ်เสียကြီးပဲရှိပါလားနှလုံးဘူးအင်ကြီးဟာယွန်တရားဆက်ဆုပ်เสียကြီးပဲငါကိုလည်းမဟုတ်ငါဥစ္စာလည်းမဟုတ်ငါလည်းမဟုတ်အန်တဲ့ဒီကလည်းယွန်တရားဆက်ဆုပ်เสียကြီးပါတကားအန်တဲ့ဒီကယွန်တရားဆက်ဆုပ်เสียကြီးပါတက ငါကိုလည်းမဟုတ်ပါလားငါဥစ္စာလည်းမဟုတ်ပါလားငါလည်းမဟုတ်ပါလားယုံစရာဆက်ဆုပ်စရာပဲရှိပါလားအမိတွေကလည်းယုံစရာဆက်ဆုပ်စရာပဲရှိပါလားငါကိုလည်းမဟုတ်ငါဥစ္စာလည်းမဟုတ်ငါလည်းမဟုတ်အမိတွေကလည်းယုံစရာဆက်ဆုပ်စရာခန္ဓာထဲမှာရှိနေတဲ့အဖြစ်တွေကလည်းယုံစရာတွေပါလားဆက်ဆုပ်စရာတွေပါလား အဆုတ်ကြီးကလည်းယွန်စရာကြီးပဲဆဲဆုပ်စရာကြီးပဲအဆုတ်ကြီးကလည်းယွန်စရာကြီးပါတကားဘာမှအနှစ်သာရမရှိတဲ့ယွန်ပွဲတွေဆက်ဆုပ်ပွဲတွေနဲ့ပြည့်နေတဲ့ခန္ဓာကြီးပါလားအသေးတွေယွန်စရာ ဆက်ဆုပ်စရာနှလုံးတွေယွန်စရာဆက်ဆုပ်စရာအမြည်တွေကလည်းယွန်စရာဆက်ဆုပ်စရာအဖြစ်တွေကလည်းယွန်စရာဆက်ဆုပ်စရာ အဆုတ်ကလည်းယွန်စရာဆက်ဆုပ်စရာပဲခန္ဓာကြီးထဲမှာဒါတွေရှိနေတယ်ရှိနေတဲ့အရာတွေဟာဘာတစ်ခုမှตายဝယ်မရှိဘာတစ်ခုမှနှစ်သက်ဝယ်မရှိဘာတစ်ခုမှတိမ်ဆဲထားလို့ရာကောင်းတဲ့အရာမရှိဘူးမသေးခင်သာဟုတ်နေတာသေလျင်ပုတ်ပွပြီးတော့တခါတည်းယွန်စရာဆက်ဆုပ်စရာဖြစ်တဲ့ခန္ဓာကြီးပဲ ဉာဏ်နဲ့လိုက်ပြီးတော့သုံးသပ်ပေးပါရောပြီးမနေသေးနဲ့ရှောက်ပြီးအတွေ့တွေမဝင်သေးနဲ့နှလုံးအသည်အမြည်အပြင်းအဆုပ်ဒီ၅ခုပေါ်မှာအပြန်ပြန်လှန်လှန်သုံးသပ်ပါ ဒီနှလုံးဘူးအင်ကြီးပို့ရမယ်သဘောကြီးပွားရမယ်သဘောကြီးိုးတွေထိုးရမယ်သဘောကြီးလောက်တွေစားရမယ်သဘောကြီးယုံတရားကြီးပါလားဆက်ဆုပ်ဆရာကြီးပါလားနှလုံးဘူးအိန္ဒိယလည်းယုံတရားဆက်ဆုပ်ဆရာအသေးတွေကလည်းယုံတရားဆက်ဆုပ်ဆရာပဲပိုးတွေစားရမယ်လောက်တွေစားရမယ်ဒီအသေးတွေ ဘာမှမြတ်တာရမရှိဒီတဲ့တွေဟာယွန်ရဆက်ဆုပ်ဆရာကြီးပါပဲကနှလုံးအိမ်တွေဘေးတွေမှာပတ်ပတ်လည်းကပ်နေတဲ့အမြေးတွေအဲ့ဒီအမြေးတွေကလည်းယွန်စရာဆက်ဆုပ်စရာကြီးပါတကားအဖြစ်တွေကလည်းယွန်စရာဆက်ဆုပ်စရာကြီးပါတကား ဆုတ်တွေကလည်းယွန်းစရာဆက်ဆုပ်စရာဒီပါတကားနှလုံးအသက်အမြေအဖြစ်အဆုပ်နှလုံးအသက်အမြေအဖြစ်အဆုပ်အလုံးဟာယွန်းပွဲဆက်ဆုပ်ပွဲပဲရှိပါလားယွန်းစရာကြီးတွေပါလားဆက်ဆုပ်စရာကြီးတွေပါလားဘာမှအနှစ်သာရမရှိဘူး အမသိမ်းထားလို့ဆဲထားလို့လည်းမရပုတ်ရမယ်ဟာဒီပွားရမယ်ဟာဒီဤဇော်နံပြီးတော့တခါလေဒီသဲဒီနှလုံးတွေဒီတိုင်းမြလက်နဲ့ကိုင်းကြည့်ဘူးမှမကိုင်းကြည့်ဒီသွားပြီးဆိုတဲ့အခါကျယွန်စရာတွေဆက်ဆုပ်စရာတွေပဲခန္ဓာကိုယ်ကြီးကိုအမှန်မြင်အောင်ကြည့်ဒီခန္ဓာကိုယ်အပုတ်တွေမြင်အောင်ကြည့်အမှန်တွေအပုတ်တွေ ညွန်စရာတွေဆက်ဆုပ်စရာတွေနဲ့ပြည့်နေတဲ့ခန္ဓာကြီးပဲဘာမှအနှစ်သာရမရှိညွန်စရာတွေပဲရှိပါလားလို့အကျဉ်းကြီးကြွားပေးပါ နှလုံးအိမ်ကြီးဟာယုံတရားပဲဆက်ဆုပ်စရာပဲရှိပါလားဘာမှနှစ်သာရမရှိ ကိုလည်းမပိုင်အစိုးမရဒီနှလုံးဘူးအိမ်ကြီးဟာယုံတရားကြီးပါလားဆက်ဆုပ်စရာကြီးပါလားရှုနှလုံးအသေးအမြေအပြင်း အဆုပ်အလုံးဟာယုံပွဲဆက်ဆုပ်ပွဲပဲရှိပါလား ဘာမှအနှစ်သာရမရှိတဲ့ဒီခန္ဓာကြီးနှလုံးကလည်းယွန်းစရာဆက်ဆုပ်စရာအသေးတွေကလည်းယွန်းစရာဆက်ဆုပ်စရာအမြေတွေကလည်းယွန်းစရာဆက်ဆုပ်စရာအဖျင်းတွေကလည်းယွန်းစရာဆက်ဆုပ်စရာကိုယ့်ရဲ့အဆုပ်တွေကလည်းယွန်းစရာဆက်ဆုပ်စရာပဲအာမနှစ်သာရမရှိတဲ့အပုတ်တွေအပွားတွေ အလုံးဟာပို့ရမယ်သဘောပွားရမယ်သဘောပို့ဒီထိုးရမယ်သဘောလောက်ဒီစားရမယ်သဘောရှင်သေးဟာဆက်ဆုပ်เสียပဲရှိတယ်ဘာမှအနှစ်သာရမရှိပုတ်ခန္ဓာကြီးအပွားခန္ဓာကြီး သုံးသပ်ညာနဲ့အချိန်ချင်းသုံးသပ်ပြပါသုံးသပ်ပါများတော့မှကိုယ်ခန္ဓာကိုယ်ယူယွန်းလာတာမုန်းလာတာအပုတ်ကြီးတွေအပွားကြီးတွေမြင်းလာကိုယ်ခန္ဓာကြီးကိုအပုတ်တွေအပွားတွေမြင်းလာပြီယွန်းစရာတွေဆက်ဆုပ်စရာတွေမြင်းလာပြီမတွေ့တာတော့မနှစ်သက်တော့ တတန္တရာလုံးတခြားလုံးငါကိုဆိုပြီးတော့ပြုစုလိုက်ရစောင့်ရှောက်လိုက်ရကျွေးမွေးလိုက်ရအာမအနှစ်သာရမရှိတဲ့ခန္ဓာကြီးပုတ်ရမယ်ခန္ဓာကြီးပွားရမယ်ခန္ဓာကြီးကိုယ်တွေထိုးရမယ်ခန္ဓာကြီးလောက်တွေစားရမယ်ခန္ဓာကြီးကိုယ်ကောင်းနေလောက်ကောင်းနေတန်ကောင်းနေတီကောင်းနေ မကောင်းတာတွေရဲ့တရားကြီးဌာနာကြီးအပုတ်ခန္ဓာကြီးအပွားခန္ဓာကြီး အလုံးယောဂီတို့ချုပ်လို့ရပါပြီလက်ဖြာချီပြားလေးတွေကိုွေလိုက်ဆန်းလိုက်လေ့ကျင့်ခန်းလေးလောက်ပြီးမှဖြုတ်ပေးပါသမဏဂုတ္တသကံတန်ရှုပွားခြင်းတဏှာဤတည်တည်ပါ